48ခုသဘောတော်လာပြီကျော်3ရက်ခရစ်1980နှစ်6ဖေဖော်ဝါရီ26ဗုဒ္ဓဟူးနေ့လိုင်မာရီပန္နာကျောင်းတိုက်သာသနာ့မအောင်ဓမ္မယုံ၌နေ့စဉ်မွန်းလွဲ2နာရီကျင်းပနေကြ မဟာသရိပဋ္ဌာန်ဝိပဿနာတရားပွဲအဲဒီနေ့ပင်စုပောတတဇာဟောမေတဲ့ပင်စုပောတထပင်စဥပောတထဥမုတ်တဲ့ငါဥတရားတော်ဥမုတ်တဲ့ငါဥတရားတော်ဘုရားမြတ်စွာဘုရား တာဝတိရွှေပြည်ဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ဥပုံနေ့ဒီနေ့ဘုဗုဒ္ဓေတွေရောက်လာကြတယ်မြတ်စွာဘုရားကနှုတ်ခွန်းတဲ့စကားပြောတဲ့ဥပောတတိကထဥပါဒကာ ဥပုပ်ဆောင်ရသလားဥပါဒကဒါယကတို့အာမဘန္တိဥပုပ်ဆောင်ကြပါလေပါရဝကတံဥပါဒကဘယန္တယတံကယရဏသုံးရဆေကကြည်ညိုမြန်တို့ဥပါဒက ဒါယကာတို့ဝါသိတို့ဤကတံဘိုးဘုဆောင်သုံးခြင်းအမှုပြုခြင်းသည်သာဓုကောင်းလာပါပေ၏ဥပောသထောနာမဧတပောရဏကပဏိတနာဝန္တောဥပုသ္ဆောင်သုံးခြင်းဆိုတာဟာ ရှင်းပညာရှိတို့ရဲ့အစဉ်အလာကောင်းတဲ့အလုပ်ပါပဲဘောရဏကပါရိတာဟိရာဂာဓိကိလေသနိဂဟထံဥပောတထာဝန္တံဝသိန္တုအေးငါဘုရားမိတ်ကြတဲ့စကားဧကံအမှန်စင်စစ်ဖြစ်ပါပေ၏ ပောရဏကပန္နိတရှိပညာရှိတို့သည်ရာဂရိကိလေသာနိဂဟထံရာဂစသောကိလေသာကိုနှိမ့်နှင်းခြင်းဟာဥပောတထာဝါသံဝတိတုဥပုပ်ဆောင်သုံးရကုန်ပြီဗုဒ္ဓမြတ်စွာဘုရားကအဆက်အစစကား ဒီလိုမိန်ကြားလိုက်တယ်ဆိုရင်တော့ဥပုသ္တေတရားများကအတိတ်ဇာကြောင့်ပြန်ပြောင်းဟောပြတော်မူပါဘုရားလို့တောင်းပါနဲ့အဲဒီခါအတီးတီးအစရှိတဲ့သကားရနဲ့ဗုဒ္ဓမြတ်စွာဘုရားကအတိတ်ဇာကြောင့်ပြန်ပြောင်းပြီးတော့မိန်ကြားတယ်ဟိုရှေ့ရှေ့တုန်းကအင်္ဂတိုင်း မကရတိုင်းမန္လတိုင်းကာတိတိုင်းအဲဒီလိုတိုင်းအသေးသေးရှိခဲ့တယ်အခုခေတ်မကွေးတိုင်းစကိုင်းတိုင်းမန္တလေးတိုင်းဆိုသလိုပေါ့အဲဒီအင်္ဂမကရမန္လကာတိဆိုတဲ့လူနေတိုင်းအယတ်ဒေသမှာ ယမနာအမျိုးအနွယ်ကထွက်လာတဲ့ယသိတူရှိတယ်ယမနာဆိုအဆင့်မြင်အမျိုးအနွယ်ကတော့ထွဲပြီးတော့ယသိယဟန်ဝတ်အခုမြင်းမောက်ခင်မှာလို့ဗုဒ္ဓသာသနာနဲ့ဆက်သက်တဲ့သာသနာဝင်ဘိက္ခုဆိုတဲ့ယဟန်မဟုတ်ဘူးဧတိပပိသ ယသိဆိုတဲ့ယဟန်သောယသိယဟန်နေကျင့်သုံးနိုင်တဲ့သီလကအခုရင်ကပြောခဲ့ဥပုပ်သီလပဲ10ပါးအလုံးစုံ10ပါးပဲ10ပါးသီလ10ပါးသီလဒီနှမျိုးပဲကျင့်ဝင် ရှိတယ်သူတို့ခေတ်မှာဗုဒ္ဓံတရဏံကိသာမိဖယားကြီးညိုတဲ့စိတ်ဓမ္မတရဏံကိသာမိ တရားကြည်ညိုတဲ့စိတ်သံဃာတရဏကိစ္စမိသံဃာကြည်ညိုတဲ့စိတ်အဲဒီစိတ်တွေကတရဏကိုဘဂုရိယပြောခဲ့တဲ့ယမနာယတိမှာတရဏဂုံဆိုတာမရှိဘူးဘုရားကြည်ညိုတဲ့စိတ်တရားကြည်ညိုတဲ့စိတ်သံဃာကြည်ညိုတဲ့စိတ်တရဏဂုံမရှိဘူးဘာကြောင့်အဲဒီခေတ်မှာဗုဒ္ဓဓမ္မသံဃာဆိုတဲ့ယရဏသုံးပါးမရှိတဲ့ခေတ် သာသနာကွယ်နေတဲ့အချိန်အဲသာသနာကွယ်နေတဲ့အချိန်ပဲမဲ့လို့လောကီတ္တမဆိုတာရှိသေးတာကိုလောကီတ္တမမဲဆိုင်ဖို့ရောက်နိဗ္ဗာန်ပေါ့မဟုတ်တဲ့လောကီသူတော်ကောင်းတရားလောကီသူတော်ကောင်းတရားရှိနေသေးတော့ရှင်မသီလကျင့်ဖို့သေဝသီလကျင့်ဖို့ တောတဲ့ထွက်ပြီးတော့ယသိယဟန်ဝတ်တယ်အဲဒီရှင်မသီလဆေမသီလကျင့်လို့သီလဝိသုဒ္ဓိနဲ့ပြည့်စုံရင်သူတို့စိတ်ဓာဝိသုဒ္ဓိဖြစ်အောင်သမထအလုပ်တွေရှိတယ်သူတို့ခင်မှာအခုဒီနေ့သာသနာတွင်မှာတော့သိတဝိသုဒ္ဓိသိစင်ကြယ်ဖို့သမထအလုံးလည်းရှိတယ်ဝိပဿနာအလုံးလည်းရှိတယ်သမထအလုံးကတော့စိတ်စင်ကြယ်တယ်ဆိုအခိုက်အတန့်ပဲ နာယီပိုင်းအခိုက်အတန့်ရက်ပိုင်းအခိုက်အတန့်လပိုင်းအခိုက်အတန့်နှစ်ပိုင်းအခိုက်အတန့်ဒါလောက်ပဲသူတို့စိတ်စင်ကြယ်အောင်ကျင့်သုံးနိုင်ကြတယ်သူတို့ရဲ့အကျင့်ကနိုင်ပိုင်းရပိုင်းလာပိုင်းနှစ်ပိုင်းလောက်ပဲစိတ်ကိုစင်ကြယ်စေနိုင်တယ်အပြတ်ရာသက်မှစိတ်ကိုစင်ကြယ်စေနိုင်တဲ့အကျင့်သူတို့ခင်မှမရှိအခုတို့ယောဂီ တရားနာတော်ကောင်းတို့ရဲ့ဒီနေ့ခေတ်မှာတော့သိစင်ကြဲဖို့ရအတွက်ရသက်ပံစိတ်စင်ကြဲဖို့ရအတွက်ကျင့်သုံးစရာမဟာတတိပဋ္ဌံဝိပဿနာကျင့်စဉ်တဲ့ရှိတယ်အဲမဟာတတိပဋ္ဌံဝိပဿနာကျင့်စဉ်ကျင့်သုံးလို့အောင်မြင်သွားရင်ရာသက်ပံစိတ်တဝိသုဒ္ဓိကိလေသာနဲ့မရောပဲစိတ်စင်ကြယ်တယ်ဒါကြောင့်မြတ်စွာဘုရားကမဟာတတိပဋ္ဌံဝိပဿနာမေဇိမပရိပဒအကျင့်ရဲ့ဂုံကြီးကို မိန်ကြထားတာယရိရန်သတ္တရောတတိပဋ္ဌာနာဘေခဝေယဟံတို့သတ္တရောလေးပါးကုန်သောယရိရန်ယေဣမေတတိပဋ္ဌာနာဣတိပဋ္ဌာန်တရားလေးပါးတို့သည်တတ္တနံဘုရားပိစိကဗုဒ္ဓအရိယသာဝကအလောင်းအလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတုဒ္ဓိယစိတ်အငြိချင်းမှာကင်းဝေးစင်ကြယ်ဖို့ရာဧကယနောမေကောတခုရီတော်လံတကြောင်ဒီတော်လံအစီကြီးဖြစ်ပါပေတည်းဘုရားပေသိအဘုရားအရိယသာဝကအလောင်းသိရှိတတ္တဝအပေါင်းသိစင်ကြယ်ဖို့နိလဟာမဟာသရိပ္ပံဝိပဿနာကျင့်စဉ်တမျိုးတစ်ခုပဲရှိတယ် စိတ်စင်ကြယ်နှစ်စေနိုင်တဲ့ဤတရားမရှိဒီနေ့ဘလောက်အစွမ်းထက်ပါရဲ့ဆိုရက်သိပ္ပံပညာကလည်းစိတ်စင်ကြယ်အောင်မစွမ်းဆောင်နိုင်ပါဘူးအဲဒီခုနကပြောခဲ့တဲ့ဗြဟ္မဏယတိသူတို့ခေတ်မှာအဆင့်မြင့်ရာသက်ပံစိတ်စင်ကြယ်စေနိုင်တဲ့မဟာသရိပ္ပံဝိပဿနာကျင့်နည်းမှန်ကြီးမရှိဘူးဗုဒ္ဓမြတ်စွာဘုရား ပွင့်ပေါ်ဟောကြားခဲ့တဲ့တရားဒေသနာတွေပြောက်ွယ်ကုန်ပြီလေအဲဒီတော့ရှိတာကလေးပဲသူတို့အမြတ်တနုထားပြီးတော့က7ပါးသီလ10ပါးသီလကျင့်မယ်အခုမြင့်မောက်ခဲ့တော့229တွဲသီလတွေကျင့်ခြင်းရင်ပဇင်းတက်ပြီးကျင့်လိုက်ဖြစ်တာသူတို့ခေအဲ့ဒါလိုမဖြစ်တော့ ပိုင်းဆိုင်ထားတဲ့မိဘဘိုးဘွားအစဉ်အဆက်ကစီစဉ်ဥစ္စာယရနာအထွေထွေရွှေငွေအမျိုးမျိုးနဲ့မိတ်တင်ခါပေါင်းရင်ရအပေါင်းအသင်ရောင်းရင်သွေးခြင်းသားခြင်းတွေစွန့်ခွာတော်တယ်သွားပြီးတကူတဲ့လျော်တီးတက်ခေါက်ဆိုးတဲ့အဝတ်ဝေါ်ပြီးတော့ရှင်မသီလသုံးပုံဆယ်ပါးသီလကျင့်နေတာ တတ္တဝါဆိုတာမာနရှိတယ်အဲ့ဒီမာနဟာအကြောင်းအမျိုးမျိုးအခြေခံပြီးတော့ကဖြစ်ပေါ်တဲ့မာနပညာတတ်ပြန်တော့လေပညာအကြောင်းပြုပြီးတော့ငါလောက်ဘလူးမပညာမတတ်ဘူးငါပညာအတတ်ဆုံးဆိုတဲ့မာနပိုက်ဆံချမ်းသာပြန်တော့လေပိုက်ဆံချမ်းသာလို့ငါလောက်ဘသူမှမချမ်းသာဘူးငါချမ်းသာဆုံးဆို အဲပိုက်ဆံကအကြောင်းပြုပြီးတော့မာနကတက်ပြန်တယ်ဆွေမျိုးကုံအပေါင်းအသင်းပြည့်စုံပြန်တော့လေအဲဒီအပေါင်းအသင်းဆွေမျိုးကုံအကြောင်းပြုပြီးမာနကတက်ပြန်တယ်ကျမ်းမာရေးကောင်းပြန်ရင်လည်းကျမ်းမာရေးကောင်းတာအကြောင်းပြုပြီးတော့ငါကျမ်းမာတဲ့ကောင်းတောင်မကြိုက်ဘူးဘူး ဒီအသက်ဒီအရွယ်ရောက်လာပြီတခါမှဆေးဆိုတာမစားခဲ့ဘူးဘူးအဲဒီကျမ်းမာရေးအကြောင်းပြုပြီးလေမာနကတက်ပြန်တာပဲမျက်စိကောင်းကောင်းလို့မာနတက်နားကောင်းကောင်းလို့မာနတက်အဲအမျိုးမျိုးဘုံဘုံပေါ့လေမာနတက်စရာလေအခုဒီရတဲ့မှာတော့အမျိုးဇတ်တဲ့အမျိုးမြင့်လေတဲ့အထက်တန်းလွန်အမျိုး အဲဒီအမျိုးနဲ့ပတ်သက်ပြီးတော့မာနရှိနေတယ်ဒီယသိမှာဒါပေမဲ့နေနေရရပုဂ္ဂိုလ်တော့မဟုတ်ဘူးဘောဓိတတ္တာဘောဓိဆိုတာအရဟတမေဉာဏ်သဗ္ဗညုတဉာဏ်သောအရဟတမေဉာဏ်သဗ္ဗညုတဉာဏ်ကိုလိုလားတဲ့သဘောကိုတတ္တာလို့ခေါ်တယ်အဲအရဟတမေဉာဏ်သဗ္ဗညုတဉာဏ်လိုလားတဲ့တတ္တဝါလို့ဆိုလို့တယ်ဘောဓိတတ္တာ အာရတမေညာတပြုတဲ့ညာလူလားသူကိုဘောဓိတတ္တဗမာလိုပြန်လိုက်တော့ဖယားအလောင်းတဲ့မဲဖယားအလောင်းပုံနာရဲ့သေးမာနကြီးလိုက်တာဘာကြောင့်ပြုပြီးမာနကြီးတယ်လဲဆွေကုံမြောကုံအကြောင်းပြုပြီးမာနကြီးဒီမဟုတ်ရွှေကုံငွေကုံအကြောင်းပြုပြီးမာနကြီးဒီမဟုတ်ပညာကုံအကြောင်းပြုပြီးမာနကြီးဒီမဟုတ်အလွာအလွာ အထက်တန်းလွှာဆိုတဲ့အမျိုးဇတ်ခေါ်တဲ့အဲဒီမျိုးရိုးဇာတိဇတ်ကိုအစွဲပြုပြီးမာနကြည့်နေတာသူနေတဲ့နေရာဘသူနဲ့မှမဆက်ဆံသင့်ဘူးငါကလွှဲရင်တခြားတခြားဟာတွေဟာသူရုပ်မာတွေငါလိုသူမြတ်မဟုတ်တဲ့အတွက်ငါလိုသူမြတ်နေတဲ့နေရာ ဘယ်သူမှမနှင်းတဲ့မရက်တဲ့မထိုင်တဲ့မအိပ်တဲ့ဘူးအဲဒီလိုမာနကြီးနေတယ်အဲဒီအချိန်ခါမှာရှင်ဝိသေကဗုဒ္ဓတဦးကသောမာနရှင်ဘောရိတ္တဘုရားအလောင်းပုံနာရသေးရဲ့အခြေအနေမျှော်မြင်မိလို့အင်းတို့သွားပြီးတော့ မာနတွေချိုးနှိမ်ပေးဦးမှာပဲဘယံဖြစ်မဲ့ပုဂ္ဂိုလ်တို့မာနတကွန်ထူးလို့ပွားတယ်ပွားလိုက်တဲ့ကုသိုလ်တွေမပွားဘူးရှင်မေတ္တရာဗုဒ္ဓကိုတော့မနေ့သောသောဘုရားအလောင်းပုံနာယတိနေနေကြကြောက်ရပါသောသောစီလာထိုင်နေ ပုံနာရတဲ့အိယာကထအပြင်းမဲ့ထွက်လာတော့သူ့နေရာကြောက်ဖြာပေါ်ထိုင်နေသူတူကိုမြင်တော့ထွေထွဲဒီနေရာသင်နဲ့မတန်ဘူးအခုထွက်သွားလိုက်အဲတော့ရှင်မေဇယဗုဒ္ဓကိုတော့ကထိုက်တဲ့တရားဟောတယ်နားမခံဘူးမနာခံဘူးနှင်မြဲနှင်တယ်အဲဒီတော့မှအာဂသဝေဟင် အဘိညာဉ်စွန့်ရင်နဲ့ဇာရင်စီးပြီးတော့ကြွသွားပုံနိုင်ရဲ့ခေါင်းပေါ်ချီမှုန့်နေကြအောင်ချထားခဲ့တယ်အဲ့မှာတန်ဝေကဖြစ်တယ်ပုံနိုင်ရဲ့ဟာအထော့အမြတ်ပုဂ္ဂိုလ်တူပါလားအဲ့ဒီကငါထခုံမယ်ဆိုရင်9000 9000မြင့်အောင်တောင်းမှငါမခုံနိုင်ဘူးရေသာသူ့ကိုပေါ့ပါပါကလေးနဲ့ပြန်သွားလိုက်တာငှက်ကလေးလိုပါပဲလား သူလည်းငါလိုလူသူ့လိုပဲငါလည်းလူလူသားအချင်းချင်းတူပါလျက်ငါ9000 9000တောင်အပေါ်ကမြောက်ကြအောင်ခုံးပြန်မတက်နိုင်ဘူးဤသာအထူးမြတ်ပုဂ္ဂိုလ်မွန်းနဲ့တွေ့ရတဲ့အခါ လက်အုပ်ရှိမိုးရှိခိုးခြင်းဆိုတဲ့ဧသရိကာမဝရဏကုသိုလ်လေးတောင်းငါမရလိုက်ရှာပါလားတရားတရားထိုက်တဲ့ပြည်စည်းတွေတူတဲ့ဒါနကုသိုလ်မပြောနဲ့အယုသေးပိအလေးပြုတဲ့အပ္ပဇာယနာကုသိုလ်တောင်းမှငါမရလိုက်ဘူးဘာကြောင့်လဲမာနဇာတိနာမေတာကိင္ကရိတတိအထက်တန်းလွာဆိုတဲ့အမျိုးဆက် ဘာအကျိုးများလို့လဲအထက်တန်းလွှာဆိုတဲ့ဟာအမိနာမယ်လောက်ရှိတာဘာမှအကျိုးမများဘူးဒီအထက်တန်းလွှာကြောင်းပြီးငါမှမာနတွေဝင်နေတာကြည်သာကုသိုလ်မရလိုက်ဘူးအိမသမိလောကေသီလသရဏမေဝမဟန္တံလောကထဲမှာအမျက်ဆုံးဆိုတာကတော့ သီလအကျင့်ပါပဲလားအယံခောပါဏမေမနောဝဒင်တော်နိရယံဥပါနိတတိဒီမာနကြာကြာတိုးပွားအောင်ဖမ်းမယ်ဆိုရင်တော့ငါငရဲရောက်တော့မှဒီမာနကငါ့ကိုငရဲခေါ်သွားတော့မယ် နဣဒာနိဣမမနာအနိဂဟတဝဖလာဖလထာယကမိတာမိတိပဏတလံပွေသိတဝါဒီမာနမချိုးနိုင်မဖြစ်စီးပြီးသေးသမျှသားဝဲတောက်ဝဲတည်တည်ကြီးငယ်ရှာဖို့ရအတွက်ငါမသွားတော့ဘူးလို့ အဋိဋ္ဌံပါရမီဆောက်တည်ဆုံးဖြတ်ပြီးပန္နတာလံပွေသိတဝါသို့သိရသိရမို့ကြောင်းသင်္ကန်းအတွင်ဝင်ကြွသွားတော်မူတယ်ကြောင်းအတွင်ရောက်တဲ့အခါကျတော့မာနနိဂဟာယဥပောတကံသမာဓာယမာနကိုနှိမ်နှင်းဖြစ်စီဖို့ဥပုပ်ဆောက်တည်လိုက်တယ်ပြပတိလဓမ္မမဟုတ် 10ပါးသီလပေါ့ကထထကထထရိကာယနိဗ္ဗိနောသိရွယ်အခင်းပေါ်မှာထိုင်နေတဲ့သိရွယ်မိုးကာထားတဲ့ကြောင်းထဲမှာအခင်းကလည်းသိရွယ်အခင်းပဲကောင်းကောင်းမွန်မွန်အခင်းမရှိချဘူးလူဝလူလောကမှာပိုင်ဆိုင်တာမြေတွင်းမြေပေါ် အလုံးပေါင်းဂရေ80အဲဂရေ80ဆိုစီစဉ်ဥစ္စာတွေကိုသွန့်ထားခဲ့ပြီခိုင်တော်ထဲမှာသိရအမိုးအကာနဲ့ကြောင်းကလေးကိုယ်တိုင်းဆောက်လုပ်ပြီးတော့အတွင်မှာသိရအခင်းနဲ့ဘာမှထိုက်တန်တဲ့အခင်းမရှိအဲနောက်ဆန်တင်းစရာမလိုဘူးကြောင်းကလေးကထွက်သွားဘာမှနောက်ဆန်တင်းစရာမလိုဘူးဒီသိရမိုးကာထားတဲ့ကြောင်းကလေး အမုတ်သိရခွာပြီးယူခြင်းယူအကသိရခွာပြီးယူခြင်းယူအခင်းသိရခွာပြီးတော့ကယူခြင်းယူယူသွားလို့ရှိရင်ပြန်ရောက်မတွေ့တဲ့အခါတောထဲမှာသိရတိသိခဲ့တိအများကြီးထပ်ပြီးတော့ကိုယ့်ဟာကိုယ်လုံးမဲ့ဟောနောက်ခံတင်းစရာမလိုအင်မတန်ကောင်းတာပဲဒီနေ့ဟာလေအဲဘာမှမရှိတာရှင်းကျူစရာကောင်းပြီမယ်လို့ အမျိုးသက်အမျိုးအနွယ်အလွှာဆိုတာဟာ ਨੇ ပတ်သက်ပြီးမာနကြီးနေတာအဲ့ဒါအခုမှသူကနောင်တရတယ်ကထတရိကာယနိသိဏောသေရခင်းမှာထိုင်မဟာညာနောကုလဗုဒ္ဓောမာနနိခေတဝဥပုံနဲ့မာနကိုဖယ်ဉာဏ်ကြည့်တဲ့အမျိုးကောင်းသားမို့လို့ ဥပုံနဲ့မာနကိုဖယ်ပြီးတော့ကတိနံဝတ္တတဝါကတိုင်းကတိုးွားစေတယ်အဲကတိုင်းဆိုတော့ပထဝီကတိနံအာဘောကတိနံတေဇောကတိနံဝါယောကတိနံတန်ရစေနိုင်တဲ့ကတိုင်းပညာအာယု10မျိုးရှိတယ်ဒီမှာသာဘိမတ္တမှာကတိနံဝတ္တတဝါကတိုင်းပညာအာယုကစပြီးတော့ ကျင့်တာကိုအမြင်ကတိုင်းဆိုတော့မိမိလိုတဲ့အယောင်သွေးရတဲ့မြေကြီးယူပြီးတော့အဲ့ဒီအမုံထောင်းအမုံထောင်းပြီးတော့မှရေနဲ့နဲရေနဲ့နဲပြီးတော့အဝိုင်းကလေးပြည့်ပြည့်ပြည့်ကလေးဖြစ်အောင်လောက်ရတယ်ကတိုင်းဝန်းဆိုတော့တထွာပတ်လည်လောက်ဒါမှမဟုတ်တထွာ သာသာပတ်လည်လောက်အဝိုင်းကလေးလုပ်အဲ့ဒါရှေ့မှာချပြီးမနီးမွေရှေ့မှာချပြီးအဲ့ဒါမျက်စိမမိတ်ဖဲနဲ့ကြည့်ပထဝီကတိနန်းဆိုပထဝီကတိုင်းပေါ့ပထဝီပထဝီပါဠိလိုမြန်မာတွေဆိုရင်တော့မြေမြေမြေစိတ်ထဲကမျက်စိဖွင့်ကြည့်ပြီးတော့အဲ့ဒီမြေဝိုင်းကလေးကိုကိုလှုပ်ထားတဲ့မြေဝိုင်းကလေးကိုမျက်စိဖွင့်ကြည့်ပြီးတော့မြေမြေမြေစိတ်ထဲကသိုးရတယ် အဲ့ဒါရှုတာပေါ့ကတိုင်းရှုတယ်ဆိုတာအဲ့ဒါပဲမျက်စိဖွင့်ကြည့်မြည်မြည်မြည်မြည်မြည်မြည်ဆိုပြီးမျက်စိမိတ်ကြည့်ပြီးတော့ကဆိုမျက်စိနဲ့ဖွင့်ကြည့်တုန်းကလို့မျက်စိမိတ်ထားတဲ့အခါမြင်ရင်မကြည့်နဲ့မကြည့်ပဲမျက်စိမိတ်ပြီးတော့မြည်မြည်မြည်စိတ်ထဲကပဲရှုနေဒါကတိုင်းရှုတယ်အဲမြည်ကတိုင်းစိတ်ကတခြားမသွားတော့ဘူး အဲ့ဒီမိမိသောသောကလှုပ်ထားတဲ့ပုံစံအဝိုင်းထဲမှာပဲစိတ်ကတည်နေတာမျက်စိဖွင့်ကြည့်ပြီးတော့မြေကတိုင်ရှုတဲ့အချိန်ခါကပရိကမ္မအနမိတ်မျက်စိမိတ်လိုက်တဲ့အခါမျက်စိနဲ့ဖွင့်ကြည့်သလိုမူလပုံစံအတိုင်းမျက်စိမိတ်ထားရင်စိတ်ထဲမှာမြင်နေတာကဥက္ခအနမိတ်ဟောမကြည့်ပဲနဲ့ မျက်စိဖွင့်ကြည့်တော့ငါလို့မြင်ပြီဆိုရင်ဒါဘယ်နေရာပဲဒီကတိုင်းရှုရှုရပြီလမ်းလျှောက်ရင်ရှုထိုင်နေရင်ရှုမတ်တရရင်ရှုဒုံလုံးလိုက်အိမ်နေရင်ရှုကြည့်စရာမှမလိုတော့ဘူးနဲ့သိထဲမှာစွဲနေပြီမျက်စိနဲ့ဖွင့်ကြည့်တော့ကပုံစံအတိုင်းသိထဲမှာပေါ်နေအခုတို့ရောက်ကြရင်ဘောင်းနဲ့ပိန်နဲ့မှတ်နေတော့အမိမျက်နှာမြင်တဲ့ ဟောတော့ကမျက်စိနဲ့ဖွင့်ကြည့်တော့ကပုံစံတိုင်းမြင်ရတာပဲအဖေမျက်နှာမြင်လေထိုနည်းအတူအပေါင်းအသင်းရောက်ရင်တငယ်ချင်းတွေရဲ့မျက်နှာမြင်လေထိုနည်းအတူပဲမျက်စိနဲ့ဖွင့်ကြည့်တော့ကပုံစံတိုင်းပဲမြင်နေတာကိုဖောက်လိုက်ပြီနဲ့မှတ်နေတယ်ပါကလေးမြင်မယ်သမီးကလေးမြင်မယ်တူလေးတွေတူမကလေးတွေမြင်မယ်ဘာကိုမြင်မြင်မျက်စိနဲ့ကြည့်တော့ကမြင်တယ်လို့ပဲမျက်စိမိတ်ပေါင်းတဲ့ပင်နဲ့မှတ်နေရင်မြင်တာအဲဒီဥပမာလို့ အခုမြေကတိုင်းဝန်ကိုလှုပ်ရတဲ့ပုံစံတိုင်းမျက်စိမိတ်ကြည့်မြင်နေပြီမြေမြေမြေရှုအဲဒီဥက္ကဏမိတ်ရှုရင်းရှုရင်းကနေပြီးတော့တဆင့်ရှုတဲ့အချိန်ကြီးနာရီရက်တွေများလာတဲ့အခါကျတော့ငကိုပုံစံမဟုတ်တော့ဘူးအယောင်ကပိုးပြီးတော့ကနှုတ်ပြီးကြီးလာတယ်မှန်သားလို့ အဲဒီလိုအယောင်နှုတ်ပြီးမှန်သားလို့ကြည်လာတဲ့အစဉ်ကြတော့ပฏิဘာကနမိတ်တဲ့အဲဒီလိုစွဲအောင်ပြောဒါပညာကိုရှိပါလားသမထအစိတ်နဲ့လုပ်อยู่တာဝိမဒနာဆိုတာကပညာမဟုတ်ဘူးရှိနေတုံရှုတာဖောင်းတယ်လို့ခေါ်တယ်လှုပ်ရွယ်မှုရှိနေတုံပိန်တယ်လို့ခေါ်တယ်လှုပ်ရွယ်မှုရှိနေတုံ ပေါင်းတဲ့ပင်လေးနဲ့ခွာတယ်လှုပ်ရုံမှာဝါရောယုတ်ပရမတ်ခန္ဓာတရားဓာတ်တရားအာယရဏတရားဒုက္ခသစ္စာတရားဒါရှိပါလားဒါဝိပဿနာရှိနေတော့ရှိလားမျက်စိနဲ့မြင်နေတော့ထင်ရှားတဲ့မျက်စိယုတ်အစင်းယုတ်သိတဲ့စိတ်နှံမြင်နေမြင်နေရှုမှရတာဒါဝိပဿနာဝိပဿနာဆိုတာပရမတ်တရားဓာတ်တရားတွေရှိနေတော့ရှိလား အခုဘဒဝေကတိုင်းဆိုတာပြင်းညာပဲအရှိပရမမဟုတ်ဘူးမရှိပြင်းညာမရှိပြင်းညာကိုစိတ်နဲ့တခါတည်းရှိအောင်လှုပ်ယူရတာမှန်သားလို့ကြည်လင်ပฏิဘာကအနမိတ်အသွင်ပြောင်းလာတဲ့အခါဆက်ရှုအဲ့ဒီနမိတ်မှန်သားလို့ကြည်နေတဲ့ငကိုကလှုပ်ထားတဲ့အဝိုင်းကလေးထဲမှာပဲစိတ်ဟာရှိနေတယ် သိတခြားဘယ်မှမသွားတော့ဘူးအဲဒီမှာပထမဇန်ဆိုတာပေါ်လာတာပဲမူလကမြေကြီးကိုလှုပ်ထားတဲ့ပုံစံအဝိုင်းကလေးကပရိက္ခမအနမိတ်ပရိက္ခမအနမိတ်ပုံစံ အဝိုင်းကလေးကိုမျက်စိနဲ့ဖွင့်ကြည့်မြေမြေမြေလို့ရှုနေရတာမျက်စိမိတ်လိုက်တဲ့အခါဖွင့်ကြည့်သလိုမြင်တဲ့အစဉ်ဥက္ကဟအနမိတ် မျက်စိမိတ်ပြီးတော့သွားရတိုင်းလျောင်းဣရိယာပဒ၄မျိုးလုံးမှာမြဲမြဲလို့ရှင်ရင်ရှင်ရင်ကတစ်ဆင့်မှန်သားလို့ကြီးကြီးလင်းလင်းပြောင်ပြောင်လက်လက်ဖြစ်လာတဲ့အဆင့်ကပฏิဘာကနမိတ်အဲ့ဒီပฏิဘာကနမိတ်ရှုရတယ်ရှုတော့ပထမဇံနောက်လှုပ်ထားတဲ့တပေပတ်လည်းအဝိုင်းကလေးကနေပြီးတော့အကျဉ်းကြီးမိုးကောင်းကင်လောက်ကျဲအောင်သိမ့်နေပဲချက် မောကောင်းခင်လောက်ဒီမှန်သားလို့အကြည်ဝိုင်းကြီးဟာကျဲသွားပြီဆိုစိတ်နဲ့ပဲတခါချုံယူတလက်မှပတ်လက်လောက်ကလေးပေးသေးကလေးပြောင်းစိတ်နဲ့ပဲချုံယူအဲ့ဒါကတိုင်းကစားတယ်လို့ခေါ်တယ်အဲ့ဒါဆဲရှုဆဲရှုဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်ဇန်တွေရတာပေါ့ပထဝီကတိုင်းနဲ့အာယုံနဲ့ တန်နေရပြီဆိုတခြားတခြားကတိုင်းတွေပြောင်းစုလွယ်သွားပြီအဲပြီးတော့မေတ္တာဆိုတဲ့သမထတွေပွားမေတ္တာသမထဆိုတာတတ္တဝပညာမေတ္တာသမထရဲ့အာယုံကလည်းပရမတ်မဟုတ်ဘူးတတ္တဝပညာတဲ့အမျိုးသမီးတွေဆိုရင် မိမိတို့အမျိုးသမီးချင်းချင်းတွေမှာလေးစားလိုက်တဲ့ပုဂ္ဂိုလ်ဆိုတာရှိလိမ့်မယ်အဲ့ဒီပုဂ္ဂိုလ်မြင့်တာခြေဆုံးကောင်းဆုံးတစ်ခုလုံးပေါ်အောင်စိတ်နဲ့ပေါ်ကြည့်ပြီးတော့အမိနာမယ်ကလေးထုတ်ပြီးငါကိုအမေဆိုရင်လည်းအမေတွင်ပြင်းတံဘေးရန်ကင်းပါစေအမေဆိုရင်ဝမ်းနဲ့စိတ်ဆင်းရဲကင်းပါစေအမေနာကျင်လွန်ကဲကိုဆင်းရဲကင်းပါစေအမေ ကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိခန္ဓာကိုရွတ်ဆောင်နိုင်ပါစေလိန်တူချင်းစပြီးတော့ကပွားရတယ်အဲအမျိုးသားဆိုလို့ရှိရင်လေကိုယ်အဖေဖြစ်ဖြစ်ကိုယ်အဖေဆိုရင်အဖေတွင်းပြနေတံဘိယံကင်းပါစေအဖေဆိုရင်ဝမ်းနေစေပြည့်ကင်းပါစေအဖေနာကျွန်ုပ်လည်းကိုယ်ဆဲကင်းပါစေအဖေကိုယ်စိတ်နှပြချမ်းသာစွာနဲ့မိမိခန္ဓာကိုရွတ်ဆောင်နိုင်ပါစေ အဲလိန်လူချင်းပွားလို့အရှင်ရလာပြီမေတ္တာဇာနေဖြစ်လာပြီဆိုမှလိန်တူတူမတူတူအကုန်လုံးဂျွန်ကြိတ်အလုံးတ attva တွေဆိုတ attva တွေစိတ်ထဲမှာပုံပေါ်အောင်ကြည့်ပြီးတော့ပွားအဲသူလည်းမေတ္တာဇာနေရတာပဲဒါပဲသီလရဲ့သမာဓိရဲ့ဆိုသမထသမာဓိလောက်ပဲရှိတယ်စိတ်ကိုစင်ကြယ်ဖို့ရန်အတွက် ဒီတဲ့ထွင့်မြတဲ့နီးမရှိဘူးဒီသူတို့ခေတ်ကအခုခေတ်ကစိတ်ကိုစင်ကြယ်ဖို့အတွက်ထက်ထက်မြဲမြဲဝိပဿနာပฏิပဌာန်နီးဆိုတာရှိတယ်ရှင်းတဲ့လောက်ကလေးနဲ့ပဲသူတို့စိတ်စင်ကြယ်အောင်လုပ်ထားကြည့်မာနမာနအဲဒီကိရိတာဆိုတာ30တောင်ရှိတယ်အနုတယမျိုးပရိယုတ်ထံအညောက်ထွက်ဝိဒိကမ အခိုင်အခဲတွေနဲ့အပွင့်အသီးပြီးအဲဒီလိုသစ်ပင်နဲ့ဥပမာနိုင်ခင်ရတယ်သဘာပင်ဆိုကြပါသေးသဘာသဘာစီထဲမှာညီနဲ့ရင်နဲ့တွေ့ရင်အညောက်ထွက်လာစေနိုင်တဲ့သွမ်းရည်တတ္တိဆိုတာရှိတယ်သဘာစီထဲမှာအဲ့ဒါကိုမျိုးခေါ်တာပဲ။ အညောက်ထွက်ပြီးတဲ့အခါကျတော့ပရိယုဒ္ဓံကိလေသာဆိုတဲ့ဟိုကသဘာဝစီကမျိုးနဲ့အနုတ္တယကိလေသာနဲ့တူတယ်မြင်နဲ့ရင်နဲ့တွဲလို့သဘာဝစီကလေးအညောက်ပေါက်လာတာနဲ့ပရိယုဒ္ဓနာစိတ်ကုကိလေသာနဲ့တူတယ်အညောက်နဲ့မကဘူးနောက်သဘာဝဆိုတော့ဖုံးလုံးပြီးတော့အသီးတွေတီးလာတော့အဲအသီးတီးတာနဲ့ဝိနိကမကိလေသာနဲ့ တူတယ်အနှိုင်းရှင်ရတဲ့ဥပမာစဘာသိစဘာအညောက်အသီးပြီးတဲ့စဘာပင်အဲဒီအဆင့်30ဥပမာနဲ့ကိလေသာကမျိုးရဲ့တိတ်ကူးထဲမှာဖြစ်ပေါ်လာတဲ့ပရိယုဒ္ဓံကိလေသာရဲ့ကာယကံဝစီကံကျူးလွန်တဲ့ဝိတိတ်ကမကိလေသာရဲ့အဲဒီလိုဥပမေယဘက်က30နားလေတာဘာဒီပုံနာယတိမှာ မြေနဲ့ရေနဲ့တူတဲ့မိမိရဲ့အထက်တန်းလွှာအမျိုးသားမြေနဲ့ရေနဲ့တူတဲ့အထက်တန်းလွှာအမျိုးသားအကြောင်းပြုပြီးတော့မာနဆိုတာအနုတ္တရကသိကူးတဲ့ပေါ်ငါငါအမျိုးမြတ်တာငါနေတဲ့နေရာဒီပုဂ္ဂိုလ်မနေသင့်ဘူးသိတဲ့ကတွေးနေတာမာနပဲ ပရိယုဒ္ဓကိလေသာပါနေတဲ့နေရာဒီပုဂ္ဂိုလ်နဲ့မထိုက်တန်ဘူးလို့သိတဲ့ကတွေးလိုက်တာပရိယုဒ္ဓကိလေသာမာနပရိယုဒ္ဓကိလေသာလို့ခေါ်တယ်အဲစိတ်ကူးတဲ့တင်ဆုတ်ပဲလို့မရတော့ဘူးမနိုင်တော့ဘူးသူရောက်ဖယ်လိုက်ဒီနေရာသင်နဲ့မထိုက်ဘူးဟောဝစီကအဲ့ဒါဝိတိကမကိလေသာပဲ အဲ့ဒီကိရိတာ30ကိုပုံနာရသေးတို့ခင်မှာနှိမ်နှင်းစရာလက်နဲ့ကအခုရင်ကပြောခဲ့တဲ့ပထဝီစတဲ့ကတိုင်းသမထပြင့်နီသီလဒါပဲရှိတယ်သီလကျင့်သုံးလိုက်တော့ဝစီကံလုံသွားတာဝိတိတ်ကမကိလေသာကင်းသွားပြီအဲဒီစိတ်ကူးကိုကြံနေတယ်ပြိယုထံကိလေသာ စိတ်ကိုယ်ထဲမှာတောင်းမှဒီကိရာမပေါ်အောင်ပထဝီစတဲ့ကတိုင်းပညာအာယုန်တွေကိုရှုပြီးသမထပွားပြီးအဲ့ဒီသမထအရှင်ဟောမပြေသမျှစိတ်ကိုယ်ထဲမှာမာနဆိုတာမပေါ်ဘူးဒါမျိုးမကုန်ဘူးမျိုးကုန်တာကဝိပဿနာဝိပဿနာနဲ့မှကိလေသာအနုတ္တိယဆိုရင်မျိုးကုန်တာ ဒါပေမဲ့သူတို့ခင်မှာရှိတဲ့လက်နဲ့ပဲသွဲသုံးတယ်ဘာကြောင့်မာနအတွေ့အပသယနာကုသိုလ်အယုသေးပေးအလေးပြုတဲ့မင်္ဂလာမာနကြောင့်ဖြစ်ခွင့်မရဘူးဒီကုသိုလ်မင်္ဂလာတွေကမှဆုံးဆုံးသွားပြီ။တော့ဒီမာနမရှိသင့်ဘူး။အဲ့ဒီအတွေးနဲ့ဥပုသ္ဆောင်ပြီးတော့ကကတိုင်းသမထအရေပွားလို့ မာနအာဟုရကိုပယ်ရှားတယ်ဝိတိတ်ကမမာနပရိယုဒ္ဓနာမာနမာနကိရိတာနှစ်မျိုးတော့ငြိမ့်ပါလေဒါပြင်အမြင့်မကုန်ဘူးမျိုးမျိုးဆိုတဲ့တတ္တိရှိသေးတယ်သီလရဲ့တမာတိရဲ့ဒီစွန့်အင်အရှိန်ပြဲသွားတဲ့နောက်ပိုင်းမှာသောသောကလို့အမျိုးသားမြင်မှမှု ယဉ်ညာတမှုသိသိဥစ္စာပေါ်များမှုကြမ်းမာမှုလှပမှုဆိုတဲ့အကြောင်းတစ်ခုကြောင့်အကြောင်းတစ်ခုဆိုတဲ့မြေနဲ့ရေးဆုံးမိပြန်ရင်ဒီမာနကပြန်ပေါ်လာနိုင်သေးတယ်။ဒါသမထရဲ့စွန့်အင်ကိရိတာကိုပယ်ရှားနိုင်တယ်ဆိုတာအခိုက်အတန့်ပဲ။နာယီပိုင်းရက်ပိုင်းလပိုင်းနှစ်ပိုင်းနှစ်ဆိုတာဘယ်နှစ်ရက်လို့တော့ကန့်တတ်ချက်မရှိဘူးပေါ့ ယမပြေရောက်သွားမယ်ဆိုရင်နှစ်တည်းကြာကြီးလူအရေးတွင်းနဲ့အဲဒီပရိယုဒ္ဓံဆိုတဲ့ကိလေသာတွေကိုပယ်ရှားထားနိုင်တာအဲမြမမပြေမရောက်သေးဘဲနဲ့လူပြေလူလောကလောက်တင်ဆိုရင်တော့မကြံတတ်ပါဘူးမုရုလက္ခဏဇတ်ဒီယသိကြီးဇံလျှော့တယ်ဆိုတာမုရုလက္ခဏမိဖုရားကြီးဝိသဘာကအာယုန်နဲ့တွေ့လိုက်တဲ့အခါကျတော့ စိတ်ဟာကတိုင်းအာယုံစီမှာမနေတော့ဘူးဝိသဘာကအာယုံစီရောက်သွားရောရောက်သွားတော့ကောင်းငင်မပြန်နိုင်တော့ဘူးအဲတီယိုခင်မှာဘိုးရင်ငယ်ပသိငယ်လေးနဲ့ဆရာတော်ကြီးတော်လန်ခွေကြီးကြွားအခုလိုနှူရသည်မိုးကြရင်စိုက်ဖို့ပြောဖို့ခြုံတွေကိုခုတ်ထွင်ရှင်းလင်းပုံပြီးတော့မီးရှို့အိုမဲအလူလူပြန်အလူလူနဲ့တကာကြီးတယောက် အဲ့ဒါကိုကိုရင်ငယ်ပသိငယ်တွေကမြင်တော့အချင်းချင်းစတဲ့ဥစဉ်ဘိုးရင်ဥစဉ်တကားကြီးမဟုတ်လားအဲ့ဒါကိုရင်လေးတွေကစကိုရင်ကြီးတွေကဥစဉ်ဟဲ့ကိုရင်ကြီးဟောရမေတကားကြီးကွာပင်မလိုက်တာမေလူထွက်ပြီးတော့ကိုရင်ကြီးလှုပ်ရောပေါ့ကိုရင်ကြီးဟာဒီလိုစတာတဲ့အဲ့တော့တကားကြီးကကြားပြီမိဘုံရှို့တဲ့နေရာကလာပြီးအကြီးဆုံးဆရာတော်ကြီးကိုရှစ်ခိုးလို့ရိုသေးသေးနဲ့ ရှင်ဘုရားတို့မမေ့ကြပါနဲ့ဘုရားတပည့်တော်ဟာကိုယ်တစ်ချိန်ကသင်္ကန်းဝတ်ပဲသင်္ကန်းဝတ်ချိန်ကတော့ကတပည့်တော်သမထမေပါတော့အင်မတန်ပေါက်ရောက်တာဟောဒီလိုပလင်ခွေထိုင်ရင်ကနေပြီးဖို့မိုးဘော်ကနေကိုလဲကင်နိုင်တယ်တပည့်တော်ကညအခါသာသာယာလကိုလဲတပည့်တော်လက်နဲ့တန်းပြီးတော့ကင်နိုင်တယ်တပည့်တော်မှာအဲ့ဒါလောက်သမထစွန့်ရည်ရှိခဲ့တယ်ဒါပေမဲ့အဲ့ဒါတွေကပျောက်ကုန်ပြီတဲ့အခု ရောက်ပြီးတော့ဒီအချိန်နေဆင်းရဲဒုက္ခရောက်နေတာလားရှင်ဘုရားတို့ကြည့်ပြီးဩဒါကြောင့်ရှင်ဘုရားတို့မမေ့ကြနဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုမပြတ်တရဇကိလေသာအမြင့်မကြံအောင်ကြိုးစားရှုမှအထုတ်တော်မူကြပါလို့ဒီလိုသတိပေးစကားလျှောက်ထားတယ်အဲဆိုလိုရင်းကတော့သမထစွန့်အင်အရှင်အဝါကြောင့် ဟိုးမိုးပေါ်အာကာသကနေနဲ့လာကိုဂိုင်နိုင်ပေမဲ့လို့အဲဒီသမထစွန့်ရင်အရှင်းပြဲသွားတဲ့အခါမျောဆိုတဲ့ကိရိတာကပရိယုထံစိတ်ကိုအစဉ်စိတ်ကိုအစဉ်မနိုင်တော့ဝိတိတ်ကမကာကံဝစီကံအစဉ်ရောက်သံသမထဆိုတဲ့စွန့်ရည်ပျောက်သွားရောအဲဒါကြောင့်ဒီနေ့ကုလကံကောင်းလို့အကြောင်းသင်ပြီး မဟာသရိပဌာဝိပဿနာမေသိမပရိပဌာကျင့်စဉ်နန်းကြီးနဲ့သုံးယုံအားထုတ်နေရတဲ့အခါမိမိရောရောမနေသင့်ဘူးအမှတ်လွတ်နေတာဟာမိမိရောရောနေတာပဲအဲဒါအမှတ်ကိုမနာမရချမ်းမရရှုမမြင်ရမည်လှုပ်ရှားမရလူမလူသာကျင့်ရမည်ဒီစိက္ခာတိုင်းအဆက်မပြတ်တယ်လားအိပ်ရောရင်ချမ်းလက်ရှုမှမှကိလေသာအမြင့်ပြတ်မှာ ဩဘုရားအလောင်းတော်ပုံနာယတိမာနကိုသမထသမာဓိနဲ့ဝိခံပနပဟံအနေနဲ့ချောနေဖြစ်စီလို့စိတ်ကြည်ကြည်လင်လင်ဖြစ်ပြီးတော့အမြင်မဲ့ထွဲအမြင်မဲ့ထွဲပြီးတော့ပါသနာဖလေ ပါသနာဖလကေသင်္ကြန်လအဆုံးကြောက်ဖြာပြင်မှနိတိရိထိုင်နေပါပြီအဲမာနကိုဝေတိတ်ကမမာနပရိယုတ်ထံစိတ်ကူးမာနတွေတော့အကုန်လုံးဖြိုးဖြစ်ပေလသမารိစွန့်ရင်လည်းဖြစ်စီပြီးစိတ်ကြီးကြီးလင်းလင်းရှိလို့သင်္ကြန်ဥကြောက်ဖြာပြင်မှာထွက်ထိုင်နေတယ်အဲ့ဒီအချိန်ခါမှာ ဟိုတကောင်ရောက်လာတယ်ပြီးတော့မွေတကောင်ရောက်လာတယ်ပြီးတော့မြေခွေးတကောင်ရောက်လာတယ်ပြီးတော့ဝဲဝန်တကောင်ရောက်လာတယ်ရောက်လာတော့အသေးသေးပုံနှံ့ရဲ့တဲ့ကလေးကမင်းဝန်ထိုးလိုက်တာအဲ့တော့ခိုးကရှင်းဥစွာအဖြေပေးတယ် ဘုရားတပည့်တော်ဇနီးမောင်နှံအစာချသွားပြီးတော့ပျော်ပျော်ပါးပါနဲ့ချစ်ကြည်နုဝေစကားတွေပြောဆိုပြီးအစာစားနေတော့ဇနီးခိုးမကလေးကိုသိမ့်ဆုံးငက်ကသောတုတ်ချေယူတတ်စားလိုက်တော့ဘုရားတပည့်တော်သိပ်ပူတာပဲပြီးတော့မရဘူးမိတာဗျာအဲ့ဒါနဲ့အင်းဒါလောဘဒေါသပဲ ဇနီးပေါ်မှာချစ်ခင်မှုဆိုတဲ့ရာဂလောဘအကြောင်းပြုပြီးငါဒီလောက်ပူလောင်တာစိတ်ထဲမှာပူလောင်တာ မရမတည်ခင်အောင်မစားကြမအိတ်ချင်အောင်ကိုပူလောင်တာဒီရာဂကိုမနေနဲ့မပြည့်စည်းလို့ရှိရင်ငါချမ်းသာခွင့်မမြင်ဘူးလို့အဲ့ဒါလိုတွေးပြီးတပြည့်တော်လေဥပုသ္ဆောင်ရာဂကိုနှိမ်နေတာဗျာတဲ့အဲ့ဒီခိုးဒီမှာတော့ဥပုသ္ဆောင်နှိမ်နေဒါတော့ပဲသွန်းနေတယ်ကိုယ်ဆိုတာတရိစ္ဆန်တရိစ္ဆန်မှာ ကာမဝဒကုသိုလ်စိတ်ရှစ်ခုဖြစ်ခွင့်ရှိတယ်။ဩဘုရားလောင်ပုံနာယတိကလေးမှာပရိသန္ဓေခါကမဟာဝိပညာဏဝိပယုတ်စိတ်နဲ့ဘဝကိုစတင်ခဲ့လို့ပထဝီကတိုင်းစားတဲ့တမထအလုံးအားထုတ်တဲ့အခါဇံအဘိညာဉ်တွေရတယ်။အဲဒီခိုးဆိုတဲ့တိဋ္ဌာန်မှာတော့အဟိပတိတန်တွေနဲ့ဘဝစခဲ့တာပရိသန္ဓေတွေကညင်မပါဘူး။ အဲ့ဒါကြောင့်သူကတော့သမထကတိုင်းအလုပ်တွေလုပ်လဲဇံမရနိုင်ဘူးဒါတော့ဥပုသ်ဆောင်ပြီးတော့သူဥပုသ်ဆင်ခြင်းရတာပေါ့တမ်းမှုရှောင်ခြင်းနဲ့ခေါ်မှုရှောင်ခြင်းနဲ့မေထုံမှုရှောင်ခြင်းနဲ့လိန်ညာမှုရှောင်ခြင်းနဲ့မူရပြည့်စည်ရှောင်ခြင်းနဲ့ညသာရှောင်ခြင်းနဲ့ပြောပွဲအလှပြင်ကိစ္စရှောင်ခြင်းနဲ့မြင့်မြတ်တဲ့နေရာရှောင်ခြင်းနဲ့ ဒီရှင်မျိုးငါဘယ်တင်ကမှမပြက်မညှိုးဘူးဒါပဲသုံးတယုံပဲဒါသီလာနုတ်တိလို့ခေါ်တယ်ဒါတိရစ္ဆာန်ဓမ္မရနိုင်မှုသူဥပဒါရသမာဓိလောက်ပဲအယံရာကောမာတိဝိယကိလမေတိငါကိုဟောဒီရဇနီးခိုးမအပေါ်မှာချစ်ခင်နှစ်တဲ့စွဲလန်းတဲ့ရာဂတဏအလုံးနှိမ့်တဲ့နဣဒာနိဣမံအနိဂဟေတဝါ ခောသရာယပက်ကမိတ်သာမိဟောဒီရာဂဆိုတဲ့လောဘမနှိမ်နှင်းရသေးပဲနဲ့တော့အစာရှာမသွားတော့ဘူးလို့သုံးဖြတ်ပြီးတပည့်တော်ဥပုပ်လာဆောင်တာဗျာအဲဘုံနာရဲ့ဒီနဲ့ကောင်းနေတာကောင်းနေတာတဲ့ဟောနေอยู่စရာရာဂချက်ခင်စွဲလန်းမှုအကြောင်းကြောင့်ပင်ပန်းလို့ထိုရာဂကို ပယ်ရှားနှိမ်နှင်းရန်အတွက်ဥပုသ်ဆောင်တယ်တဲ့အခုမြင့်မောက်ခေဥပုသ်ဆောင်တာနဲ့ခိုးဥပုသ်ဆောင်တာနဲ့ကွာလိုက်တာအခုမြင့်မောက်ခေကတော့ဥပုသ်ယူပြီးတာနဲ့တိုးပြောတောင်းပြောပါသမီကြောင့်ဘာကြောင့်ဟာဆိုးလို့ပြောပြီးနေကြတာဒါဥပုသ်ဆောင်တာမဟုတ်ဘူးဟောဒီခိုးကတကယ်ဥပုသ်ဆောင်လား ဥပုပ်ကျင့်သုံးပြီးတော့သူ့သီလရှင်းမျိုးဘယ်ရင်ပြည့်စည်မပြည့်စည်အကုန်လုံးပြန်သုံးသပ်ဆင်ခြင်ပြီးကြည်နူးနေတာအဲ့ဒါမှတကယ်ဥပုပ်သောနာဒါသူလက်လန့်မိသလောက်လုပ်ရတာအခုဒီနေ့ခေတ်တို့လူတွေမှာသမထလည်းလက်လန့်မိတယ်ဝိပဿနာလည်းလက်လန့်မိတယ်လက်လန့်မိတဲ့ကောင်းရာအကျင့်တွေကိုမကျင့်ဘဲနဲ့ဥပုသ္ဆောင်ပြီးဟေလာဝါလာစကားပြောစသောအိတ်အချိန်တန်အိမ်ပြန်တရိษံခိုးဥပုသ္ဆောင်နီးလောက်တောင်းမှ အဆင့်မမြင်ဘူးဝန်းနေစရာကောင်းတယ်အဲနောက်မူရင်မေးလိုက်တဲ့အခါကျတော့မူရလည်းပြောတယ်တပည့်တော်ဗျာတဲ့တပည့်တော်နေတဲ့တောင်ဖို့နွားကြီးတကောင်ကလာပြီးတော့ဂျိုတွေးတယ်လက်ခမောက်ခတ်တယ်အဲ့ဒါတပည့်တော်ကိုနင်းမိတာအဲ့ဒါနဲ့တပည့်တော်ကလည်းစိတ်ဆိုးဆုံးနေ နွားကြီးကြိုက်ထည့်လိုက်တာအဲ့ဒီနေရာလေးမှာနွားကြီးကလဲသေးရောအဲသူ့အရှင်ကြီးဆက်သာရတွေကငိုလိုက်ကြတာဟောငါဒေါသအကြောင်းပြုပြီးတော့နွားသေးနွားနဲ့ဆက်ဆက်တဲ့လူတွေနဲ့တကြူးကြူးငိုပူကြမကောင်းတဲ့ဒေါသပဲဒီဒေါသကိုမှမဖြစ်စီမချိုးနှိမ်ရသေးပဲနဲ့အစာချာမသွားဘူးဆိုပြီး တပည့်တော်ဥပုသ်ဆောင်တာတဲ့အမွေဥပုသ်ဆောင်တာလည်းကိုရင်ခိုးဥပုသ်ဆောင်နည်းပဲဟောဒေါသဖြစ်စည်းဖို့သီလဆင်ခြင်းလဲအဲ့တော့မွေမြေဝဲတကောင်ကပြောပြန်တပည့်တော်ကဗျာအစံမဲ့တဲ့လောဘကြောင့်သူများတွေရဲ့အခင်သွားဝင်သူတို့တုံးပြီးထောင်လာကြီးနဲ့မိတယ်ကောင်းခွဲ့ ဘာငွဲတော့တပည့်တော်မှာနာရင်းတဲ့ဒုက္ခရောက်တာဩအဲ့ဒါလောဘကြောင့်ပဲဒီလောဘမချိုးနိုင်နိုင်ပဲနဲ့ငါအစာရှာမထွက်တော့ဘူးဒီလိုဆုံးဖြတ်ပြီးတပည့်တော်လည်းဥပုပ်လာဆောင်တာဩမွေကတော့ဒေါသနိုင်နေမို့ခိုးရဲ့ညီခွေးရဲ့အဲသူတို့ကတော့လောဘနှိမ်နှင်းဖို့ဟောညီညီခွေးကအခင်းဝင်စားတာမဟုတ်ဘူး ညီခွင်းကဆင်းဒီကောင်ကြီးတွေ့တော့ငါသားစရာရပြီဟဲ့ဆိုပြီးဝမ်းမြောက်ဝမ်းသာနဲ့ဟိုကလှဲ့ကြိုက်ဒီလေးကလေးကလှဲ့ကြိုက်ဘယ်ကြိုက်လို့မရတဲ့နောက်ဆုံးဆင်းရဲစအိုးပဲရောက်သွားတော့နုနုညံ့ညံ့အဲဒါသဝရိယဝင်ပြီးတော့အထဲမှာဆင်းဝန်းကောင်းထဲမှာအသွေးတွေတော့စားတဲ့ရာတွေစားဥပုံပေါ်မှာအိတ် အဲနောက်တဖြည်းဖြည်းနဲ့စင်လေးကောင်းကြီးက6 6 6ရောက်ပြီသိုးဝါပါပိတ်သွားမထွက်နိုင်ဘူးတဲ့မထွက်နိုင်မနဲ့အကြာကြီးဒုက္ခရောက်နေတယ်အထဲမှာလည်းစားစရာမရှိဘူးနောက်မိုးကြီးရွာကြလိုက်တဲ့အခါကျတော့မိုးရီနူးပြီးတော့ဆင်စအိုဝကနည်းနည်းကလေးအလင်းရောင်မြင်ရတယ်အဲဒီတော့ရှိတဲ့အားကလေးအကုန်လုံးဖြည့်ညှိပြီးတော့ကအတင်းတိုးထွက်လိုက်တာဆင်းရဲသူကအမာကြောဓာရီနဲ့ညှိပြီးတော့တပြည့်တော်မှာအမွေးတွေကြော့အေးကုန်တွေပြတ် အဲဒီလိုဆင်းရဲဒုက္ခရောက်တာဒါလောဘကြောင့်ပဲလို့ဒီလောဘနှိမ်နှင်းဖို့ရန်အတွက်ဥပုသ်ဆောင်ပါတယ်တဲ့ဘာနာဝဲဝန်ကပြောပြန်တယ်တပည့်တော်ကစားခြင်းနဲ့လောဘနဲ့ဘုံမြဆိုင်ပြောထားတဲ့အခင်းဝင်ပြီးတော့ကစားတယ်တောက်တယ်သူတို့ထောင်ထားတဲ့ထောင်ကြောက်တုံးပြီးကြီးခေါင်းရိုက်မိလို့ခေါင်းခွဲဆင်းရဲဒုက္ခနာကျင်ခြင်း ရတာအပြင်ဒီလောဘအကြောင်းပဲဒီလောဘမနှိမ်နှင်းရသမျှငါအစာရှာမထွက်ဘူးလို့အဲဒီလိုဆုံးဖြတ်ပြီးဥပုပ်လာဆောင်ပါတယ်ဟောဝဲဝန်ရဲ့ညီခွေးရဲ့ခိုးရဲ့ဒီပုဂ္ဂိုလ်ကလောဘနှိမ်နှင်းဖို့ဥပုပ်ဆောင်တယ်မွေကဒေါသနှိမ်နှင်းဖို့ဥပုပ်ဆောင်တယ်ဟောပုံနာယတိကတော့ မာနနှိမ်နှင်းဖို့ရအတွက်ဥပုသ်ဆောင်တဲ့ပုံနာရတဲ့ဥပုသ်ဆောင်ရင်မကဘူးအဆင့်မြင့်သံဘိညာရတဲ့သမထသမာဓိတွေအထိလုံနိုင်တယ်။ဟောဝိက္ခမနဗဟနဲ့မာနသာတဲ့ကိလေသာတော်တော်ကြာအောင်ဖယ်ရှားနိုင်တယ်။ခိုးရမွေရမြေခွေးရဝဲ့ဝွန်ရဒီလေးဦးကတော့ဥပုသ်ဆောင်ပြီးသူတို့သီလကိုပြန်ဆင်ခြင်ယုံလောက်ပဲ။ သုံးတယုံလောက်ပဲအဆင့်မြင့်တဲ့သမထသမာဓိတွေမရဘူးဥပဒါရသမာဓိလောက်ပဲ။နောက်တရိစ္ဆာန်တွေမှာလဲကုသိုလ်ဖြစ်ခွင့်ရှိတယ်ဟောသီလကုသိုလ်ဖြစ်ခွင့်ရှိတယ်သီလကိုပြန်ပြီးသုံးသပ်ဆင်ခြင်တဲ့သမထဘာဝနာကုသိုလ်ဖြစ်ခွင့်ရှိတယ်အဲဥပုပ်တဲ့၅ဦးလို့ဆိုရယ်ပင်စုပောတထဇာတဲ့အခုတို့ယောဂီတွေမှာတော့အဆင့်မြင့် ကိလေသာနှိမ်နှင်းတဲ့မဟာသတိပဋ္ဌာန်ဝိပဿနာနေ့ရှိနေပြီအခြေခံသီလခိုင်ခိုင်မြဲမြဲစောင့်ထိန်သောတာပန်ထင်ရှားတဲ့ယုံနာအစင်မပြတဲ့လဇာရှုမှမှရမှရအာယုံမှာစိတ်ကတီးသမာဓိမှရမှရအာယုံမှာစိတ်ကတီးယုံမြမကထောမှရမှရအာယုံယုတ်တရားနံတရားရဲ့ မမြဲတဲ့လက္ခဏာလိုချင်စရာမကောင်းတဲ့လက္ခဏာအစောမရအလိုမလိုက်အကြိုက်မပါတဲ့လက္ခဏာအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးကိုသိတဲ့ဉာဏ်တွေတောင်ဖြစ်တယ်။အဲဒီဉာဏ်တွေပြည့်စုံသွားတဲ့အခါကျတော့လောကုတ္တရာမေဖို့နိဗ္ဗာန်မှန်ရင်မှန်ရင်ပဲတို့ယောဂီတွေမှာပေါ်လာနိုင်တယ်နိဗ္ဗာန်ရနိုင်တယ်အခုပုံနာယသိနဲ့တိရစ္ဆာန်၄ဦးမှာဘလောက်ကြိုးစားကြိုးစား ဝိပဿနာဉာဏ်မဉဏ်ဘုံဉာဏ်နိဗ္ဗာန်ဆိုတာဖြစ်ပေါ်ဝဲမရှိသာသနာ့ဘအချိန်ခါကာလမဟုတ်လို့ဘုရားတရားတန်ခါကျင်ယူတဲ့စိတ်ကလေးတောင်မှသူတို့မှတဏှာကုံစိတ်ကလေးတောင်မရှိကြဘူးအဲ့ဒါနဲ့နှိုင်းရှင်ပြီးတော့အော်တို့အဆင့်မြင့်လူဘဝရတဲ့အချိန်အဆင့်မြင့်မေဒီမာပြိပဒါကိလေသာအမြင့်ပါ ပြက်စေနိုင်တဲ့ကျင့်နည်းလက်ကင်ကျင့်သုံးရတဲ့အခါတို့ အမတ်လော်ပြီးမေ့မေ့ရောရောနဲ့နေလို့မဖြစ်ဘူးလို့အဲဒီလိုတန်ဝေကညံစိတ်နဲ့အဋိဌံကြီးကြီးမားမားထားပြီးအရေပြလောက်ကြံရင်ကြံပေစေအယုတ်လောက်ကြံရင်ကြံပေစေအကြောလောက်ကြံရင်ကြံပေစေအသာတွေတွေခါကြောင်ပြောင်းချင်းပြောင်းသွားပဲစေကိစ္စမှာတပမဟာသတိပဋ္ဌာန်ဝိပဿနာတရားလုံးအာထုတ်တဲ့မိအာထုတ်ပါဆိုတဲ့အတိုင်းတင်းတင်းရင်ရင်တိတိကျကျပြည့်ပြည့်ဝဝအာထုတ်ပါမှာ အဲဇက်ပေါင်းလိုက်တဲ့အခါကျတော့သူတို့တရားထိုဘွားကအသေးသေးသေးကြတော့မဟာတန်တော်မြမအလောကဘုရားလောင်းပုံနာရတဲ့ကမြမအပြေးရောက်တဲ့ဣတေသတက်ကပရာယနောခိုးရဲ့မြေခွေးရဲ့ဝဲဝွန်ရဲ့ မွေရဒီအေးလေးဦးကတော့တက်ကပရာယံတော့နတ်ပြည်ရောက်ကြလေတဲ့ခိုင်တိဋ္ဌာန်နေနတ်ပြည်ရောက်သွားပြီဒါဗုဒ္ဓမြတ်စွာဘုရားဇာပောင်းပြတာအဲဒီမှာခိုးကအရှင်နုရုဒ္ဓဖြစ်လာတယ်တဲ့ဘာသာကဘာဗုဒ္ဓဂေါရမမြတ်စွာဘုရားပွင့်လာတဲ့အခါဗုဒ္ဓဂေါရမမြတ်စွာဘုရားတပည့်ညီကိုဝန်းခွဲဟိုကအရှင်နုရုဒ္ဓ ဝဲဝံကအရှင်မာကတ္တပမြေခွေးကအရှင်မာမောက္ကလံဟာဟုတ်ပြီမြေခွေးကအရှင်မာမောက္ကလံမွေကအရှင်သာရိပုတ္တရာတာပသောပန္နအဟမေဝပုံနာယတိကဗုဒ္ဓအဂေါရမမြတ်စွာဘုရားဖြစ်လာတယ်တဲ့ကအလောင်းအလျာတွေတော့အတိတ်အချိန်ခါကာလမှာတိရစ္ဆာန်ဘဝရောက် လောဘဒေါသရဲ့နှိမ်နှင်းဖို့ရတဲ့ဥပုသ္စောဘုရားလောင်းရင်မကြီးတောင်မှအမျိုးဆက်နဲ့ပတ်သက်ပြီးတော့မာနကြီးရတဲ့ရတဲ့ကုသိုလ်တွေမရလို့မာနခြေမုံဖြစ်စီရအတွက်ဥပုသ္စောကတိုင်းသမထတွေကျင်လောက်ကြရတာလက်လန်းမိသလောက်နဲ့ရရလက်နဲ့ဆွဲပြီးတော့ကပုံကန်နေဆိုသလိုပဲမိမိနှိမ့်သက်တဲ့ကိလေသာတွေကိုရှိတဲ့လက်နဲ့ပဲသူတို့တိုက်ဖြစ်ကြတာအခု ဒီနေ့ခေတ်အချိန်ခါမှာတို့သူတငါတွေကံကောင်းလို့ကိလေသာတွေအပြာရှင်းနိုင်တဲ့မဟာသတိပဋ္ဌာန်ဝိပဿနာလက်နဲ့တော်ကြီးကိုသုံးဆွဲနေခွင့်ရနေပြီသုံးဆွဲခွင့်ရတော့သုံးဆွဲမှာအဲအပြတ်သာမသုံးဆွဲလိုက်နိုင်လို့တန်လျာတပတ်လဲအောင်မယ်ဆိုရင်ဟိုမှာအလောင်းအရင်မကြီးတွေတောင်မှမကောင်းတဲ့အပယ်လေးပါးဘဝရောက်ရသေးတာတော့တူတူငန်ငါဒီမှာဘာအလောင်းတုံး မှန်းလည်းမသိပဲနဲ့အညံ့သားတွေအပေတန်တရားကနောက်တစ်ပတ်ပြန်ဆင်းရင်ထွက်နိုင်ဖို့မမြင်ဘူးဒါကြောင့်ကိစ္စမတပမဟာသရိပဋ္ဌာဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါဆိုတဲ့အတိုင်းမာနရာဂလောဘဒေါသစတဲ့ကိလေသာတွေအမြစ်ပါမကြံနှလမထူနိုင်တဲ့အောင် အောင်းနဲ့ပိန်နဲ့စသည်မပြတ်မလဲတရားရှုံးမပြီးတော့ကအပြတ်ရှင်းလိုက်ကြပေအောင်တော်အကျင်းမြတ်ရှင်အနာရငါးပါးပူဇော်ကြပါသို့ရှင်ဣမာယဓမ္မာနုဓမ္မပဏိပတိယ မေညာပူညာနိဗ္ဗာန်ရတော်မြတ်ကိုအမြဲရစေတောက်စေနိုင်သောသီလသမာဓိပညာသိက္ခာသုံးရဤမာတတိပေတံဝိပဿနာဉာဏ်မြတ်ဖြင့်ဘုရားပြားတရင်ကိုပူဇေမိပူဇော်ပါ၏ဖျား ဓမ္မတရားတော်ကိုပူဒေမိပူဇော်ပါ၏ဗျာတန်ခါရမြတ်ပေါင်းတန်ခါတော်ကိုပူဒေမိပူဇော်ပါ၏ဗျာမာတေမွေးမြတ်ခြင်းကျေးဇူးရှင်ကိုပူဒေမိပူဇော်ပါ၏ဗျာဒီကံဝေဒနာခြင်းကျေးဇူးရှင်ကိုပူဒေမိ 一盏明不灭。